1352ခုနှစ်ဝါဇူလပိကျော်13ရက်တနင်္ဂနွေနေ့1989ခုနှစ်ဇူလိုင်လ30ရက်နေ့ဒီကနေ့မှာချမ်းမြေ့တာကြောင့်မဝါဇူသင်္ကန်းသူရန်ဆက်ကကြတယ်တဲ့ဝါဇူသင်္ကန်းဆိုတာခတ်စောစောကပြောခဲ့တယ်လို့ပဲမြတ်စွာဘုရား လက်ထက်ကရောမြတ်စွာဘုရားလက်ထက်မတိုင်ခင်မီသာသနာ့ဘအချိန်မှာတွေအချိန်တွေမှာပါများသောအားဖြင့်ဝါစုသင်္ကန်းကတော့ဝါကျွတ်မှကကြဝါရင်းကတ္တာလည်းရှိတယ်ဝါမတိုင်ခင်ကတ္တာတော့မရှိဘူးအဲပိစိကဗုဒ္ဓတွေသာသနာ့ဘအချိန်မှာပိစိကဗုဒ္ဓတွေကိုဝါစုသင်္ကန်းကကြတာရှိတယ်အဲဒါလည်းပဲဝါကျွတ်မှကကြအဲဒါလို့ဝါကျွတ်မှကတဲ့အဓိပ္ပာယ်ကတော့ တို့เจ้าမှာတို့အိမ်မှာတို့အိမ်မှာဆိုတာရှိကမိမိတို့အိမ်မှာဝါတွင်းအခါမှာတန်ဃာတော်တွေပြင့်ပြီးတော့ဝါကစေကြတယ်တဝါတွင်းလုံးအိမ်ကိုเจ้าအဖြစ်လူထားလိုက်တဝါတွင်းလုံးเจ้าအဖြစ်လူထားပြီးတော့အဲ့ဒီเจ้าမှာဝါကတဲ့တန်ဃာတော်တဝါတွင်းလုံးဆွမ်းကွမ်းပြုစုလုပ်ကြွေး အဲ့ဒီသံဃာတော်များစီကတရားနာကြအဲ့ဒါလိုတဝါရင်းလုံးကုသိုလ်ပွားအောင်လောက်ကြတဲ့ထုံးစံရှိတယ်အဲ့ဒီထုံးစံကအခုဒီဟိုမှာတောင်းမှပဲတော်တော်လေးရှိနေသေးတယ်ဒီတော့ဝါရင်းအခါမှာသံဃာတော်များတရားတကြီးကိုညအိညနေအကြောင်းမလုံလောက်ဖဲနဲ့မကြွရတော့ကြောက်မှမြဲတယ် ကျောင်းမှာအနေရများတဲ့အခါကျတော့ပရိယတ္တိစာပေသင်ကြားတဲ့သံဃာကလည်းပဲပရိယတ္တိစာပေကိုထိထိရောက်ရောက်သင်ကြားနိုင်ပฏิပတ်ကျင့်ကြံတဲ့သံဃာတော်များကလည်းပဲအချိန်ရရနဲ့ပฏิပတ်ကျင့်ကြံနိုင်ကြတယ်။ပฏิပတ်ကျင့်ကျင့်ကြံတဲ့သံဃာတော်တွေကတချို့လဲဒီဝါတွင်မှာပဲသောတာပတ္တိမဉ္ဇဉ်ဖွဉ္ဉံရတချို့လဲသဂရာဂามိမဉ္ဇဉ်ဖွဉ္ဉံရ ချို့လဲအနာဂါမိမဉ္ဇဉ်ဘုံဉ္ဇဉ်ရတချို့လဲအရဟတမဉ္ဇဉ်ဘုံဉ္ဇဉ်ရယဟနာဖြစ်ကြတယ်ဘဝတွင်မှာတဏှာတဲ့အနေမြဲလို့အချိန်ရတဲ့အတွက်ရှုမှတ်မှုချင်းဆက်ဆက်မိအောင်အထောက်နိုင်တော့တရားအသည့်တွေမြန်မြန်သိပြီးမဲ့သည့်ဖို့သည့်တွေရရှိကြတယ်ဒါကြောင့်ဝါကျွတ်တဲ့အခါကျတော့တရိညိုလာကြီးနေမှာပဝါရဏပြုပဝါရဏပြုဆိုတာအပြည့်ရှိရဲ့ ဒီရှိရင်ဖြစ်စေရှိတယ်လို့ကြားရင်ဖြစ်စေရှိတယ်လို့တန်မြတ်ရှိရင်ဖြစ်စေတပည့်တော်ကိုပြောဆိုဆုံးမတော်မူကြပါလို့ဖိတ်ကြတာအဲ့ဒီမဝရဏပြုပြီးတဲ့အခါကျတော့ပင့်ထားတဲ့ကြောင်ပင့်ထားတဲ့အိမ်မှာမနေကြတော့ဘဲနဲ့မိမိတို့နေရာသို့မဟုတ်တခြားတနေရာရာသံဃာတော်တွေအကြောင်းအားလျော်စွာကြွရအဲ့ဒါလိုကြွလာနေမှာဝါစုသင်္ကန်းလူတန်းလိုက် ဘာလို့သင်္ကန်းလှူလန်းလိုက်တော့အဓိပ္ပာယ်ကတဝါတွင်လုံးတို့အိမ်မှာသို့မဟုတ်တို့ဆောက်ထားတဲ့ကျောင်းမှာတို့လှူထားတဲ့ကျောင်းမှာဒီရှင်မြတ်သရင်သုံးပြီးတော့ပရိယတရားတွေသင်ကြားပฏิပတ်တရားတွေကြိုးစားပြီးတော့ပွားများအထောက်တော်မူတယ်ဒါကြောင့်မလို့အဲ့ဒီဂုဏ်တော်တွေကိုအာယုံပြုပြီးတော့ တရားတကြီးကြွကနေဝါဆိုသင်္ကန်းလှူဒန်းလိုက်တယ်မိမိတို့အိမ်သို့မဟုတ်ကျောင်းမှာဝါဆိုတဲ့ယဟန်အားလှူဒန်းတဲ့သင်္ကန်းကိုဝါဆိုသင်္ကန်းဒီတော့သောတာပတ္တိမဉ္ဇဉ်ဝါရင်းမှာရတဲ့ပုဂ္ဂိုလ်ကလည်းပဲဝါကျွတ်တဲ့အခါကျတော့သူမှဓမ္မတဖို့ရပြီးတဲ့အရိယာယဟန်ဖြစ်သွားလို့သင်္ကန်းလှူရတာပိုးပြီးတော့တရာပွားစရာစေတနာပွားစရာပေါ့ သကရာဂမိမဲ့ညာဘုံညာအနာဂမိမဲ့ညာဘုံညာအရဟတမဲ့ညာဘုံညာဝါတွင်မှာရသွားတဲ့ယဟန်တော်များယဟန်နာဖြစ်သွားတဲ့ယဟန်တော်များဟိုဝါကျွတ်တဲ့အခါဝါကျွတ်သင်္ကန်းအနေနဲ့လူတန်းရတော့လဲပိုးပြီးတော့အကျိုးများသွားတာပေါ့လေဒါကဝါဝါကျွတ်ပြီးတဲ့အခါမှာဝါကျွတ်သင်္ကန်းလူတန်းတဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုး ဆင်ញင်နှလုံးသွင်းရမယ့်သဘောပေါ့နောက်ဝါမဆုခင်ဝါစုသင်္ကန်းနဲ့ကတ်တဲ့ပုဂ္ဂိုလ်များဝါတွင်မှာဝါစုသင်္ကန်းကတ်တဲ့ပုဂ္ဂိုလ်များကတော့ဒီတန်ဃာတော်ရှင်မြတ်တွေဟာဝါတွင်မှာနေရာမြဲမြဲနဲ့တို့လူတဲ့သင်္ကန်းကိုဝိယုံသုံးဆောင်ပြီးတို့လူတဲ့သင်္ကန်းကိုဝိယုံသုံးဆောင်ပြီးတော့ပရိယတ်သာပေတွေသင်ကြားရလိမ့်မယ်ပရိပတ်တိတရားတွေ သတိပဋ္ဌာန်မဲ့ခင်ရှိတာအကျင့်မှန်နေကျင့်ကြံပွားများအထောက်ကြလိမ့်မယ်အဲဒါလို့ရည်ရွယ်ချက်နဲ့လှူဒါန်းတဲ့အခါကျတော့ကုသိုလ်စေတနာဘိုးပွားတယ်တို့လှူတဲ့သင်္ကန်းဝတ်ပြီးတော့ရှင်တော်မြတ်ဘုရားဟောကြားတဲ့တရားစာပေတွေသင်ကြားကြလိမ့်ပို့ချကြလိမ့်မယ်ချမ်းမြေ့တာမှာတော့အဲဒီသင်ကြားပို့ချမှုပရိယတ်တိလုပ်ငန်းလည်းပဲပါလုပ်နောက် သီလသမာဓိပညာအကျင့်တရားမဲ့ခင်ရှိတာအကျင့်မှန်တတိပဌာန်အကျင့်မှန်နေလဲတို့လှူတဲ့သင်္ကန်းကိုဝိယုံသုံးဆောင်ပြီးကျင့်ကြံပွားများအထောက်ကြမယ်ဒါကြောင့်မလို့ဝါဆိုတဲ့တန်ခါကိုတူတန်းရတဲ့ဒီသင်္ကန်းဟာအမတန်မုံမြတ်တယ်စိတ်ထဲမှာစဉ်းကျင်နှလုံးသွင်းဒီတော့ပရိယတ္တိသတေစာပေသင်္ကြပုချနေတဲ့ယဟန်ကလည်းဒီသင်္ကန်းကိုဝတ်ပြီးတော့ပရိယတ္တိစာပေသင်သင်ယူတယ်ပုချတယ် သင်ယူတစ်ခိုက်ပို့ချတစ်ခိုက်မှာကုသိုလ်စေတနာတွေဖြည့်လို့စိတ်တွေဖြူစင်လို့ဖြူစင်တဲ့စိတ်အစဉ်ရှိတဲ့တန်ဃာတော်ဝိယုံသုံးစုံနဲ့သင်္ကန်းကိုလှူဒါန်းရတဲ့ပုဂ္ဂိုလ်ဟာအကျိုးကြီးမာတယ်။ဘာကြောင့်လဲလို့ဆိုတော့ဘလို့ဖြေပါပရိသတ်တို့သိပြီးသားပါဘုန်းကြီးအကြိမ်ကြိမ်ပြောပြောထားတာ ဘုန်းကြီးပြောတဲ့အခါကျမှအော်ဟုတ်သားပဲနဲ့ပြောမှာဒါပေမဲ့အခုတော့မပြောသေးဘူးဘာဖြစ်လို့လဲဟမ်ခုတော့မပြောသေးဘူးဘာကြောင့်လဲဆိုတော့သိကျင်စိတ်ကလေးတွေတရွရွလေးဖြစ်နေအောင်အဲ့ဒီသိကျင်စိတ်တရွရွဖြစ်နေရင်ကုသိုလ်ပွားလားအကုသိုလ်ပွားလားကုသိုလ်ပွားတယ်ဒါကြောင့်မလို့ကုသိုလ်ပွားအသာဆွထားလိုက်မယ်ဒီနာ အဲ့လိုပဲအဲဘုန်းကြီးလည်းဟိုတရားဓမ္မတွေကကုသိုလ်တိုးပွားကျင်တဲ့အခါကျတော့တပိတော့သင်္ကန်းဝတ်ပြီးတော့တရားထိုင်မှာဖရာတချို့လည်းပဲတပိတော့သင်္ကန်းဝတ်ပြီးတော့တရားဟောပါဖရာတပိတော့သင်္ကန်းဝတ်ပြီးတော့ဝါဆိုပါဖရာနဲ့အဲ့လိုလျှောက်ကြတာဟာတခြားကြောင့်မဟုတ်ဘူးခုနလိုကုသိုလ်စေတနာအားကောင်းခြင်းလုံးလို့ ဘုန်းကြီးတလောကမုံရွာကြွသွားတယ်။ကျောင်းရည်စချဓမ္မကြီးတယောက်ကသင်္ကန်းလာလှူတယ်။အာခုဒီလည်းသူ့သင်္ကန်းတော့မကြည့်မိသေးဘူး။ဟိုရင်တက်ထွန်သင်္ကန်းလို့ဆိုတာပဲ။တက်ထွန်သင်္ကန်းသူကလျှောက်တယ်။ဆရာတော်ဘုရားတဲ့နက်ဖြံသိင်ရည်စချတရားဟောတဲ့အခါကျတော့တပည့်တော်သင်္ကန်းဝိယုံ၃ဆောင်မို့ဝိယုံပြီးတော့ဟောဖို့တပည့်တော်လျှောက်ထားလိုပါတယ်ဘုရားတဲ့။ ဒါလည်းပဲတပည့်တော်လည်းခက်ရွံ့ရွံ့နဲ့ကြောက်ရပါတယ်ဘုရားတဲ့။ဘာကြောင့်လဲလို့ဆိုတော့တထွန်းဆိုပေမဲ့သင်္ကန်းကတိတ်အကောင်းကြီးမဟုတ်ပါဘူးဘုရားတဲ့။အဲ့ဒါလည်းတကြောင်း။ပြီးတော့ချမ်းမြေ့ဆရာတော်ဆိုတာအဲ့ဒါနာမည်ကြီးနေတယ်။နာမည်ကြီးတော့အဲ့ဒါကြောင့်ကြောက်တာလည်းတကြောင်းပါဘုရားတဲ့။ဒီကမကြီးနာမည်ကြီးလို့ကြောက်ရတယ်လားလို့နာမည်ကြီးလို့ရှင်ပိုးပြီးမကြောက်ရတာလို့။ တော်ရုံတန်ရုံလျှောက်လို့မရဘူးပြောလို့ပါဖေရတဲ့အာဒါကတော့ပဲဟုတ်ပဲလျှောက်တိုင်းရလို့ပဲဖြစ်ပါမလို့လို့လျှောက်တိုင်းရလို့ပဲဖြစ်ပါမလို့လို့အဲဒကမကြီးသင်္ကန်းဘုန်းကြီးကဝှချင်ပါတယ်လို့ဒါပေမဲ့ဘုန်းကြီးကအခုယောဂဝေဒနာလည်းရှိနေတယ်လို့ပြီးတော့ဘုန်းကြီးဝတ္တာကသင်္ကန်းကိုလျှော်ပြီးမှဝတ်တယ်လို့မလျှော်ဘဲဝတ်ရင်ရှလွန်လွန်းလို့ အဲဓမ္မကြီးသင်္ကန်းတက်ထွန်သင်္ကန်းဆိုလို့ရှိရင်ဘိုးရှာတာပဲလို့အဲမလျှော်ရသေးတော့ဘုန်းကြီးကဝတ်လို့မရဘူးလို့ပြီးတော့ဒီကနေ့ပူလိုက်အိုက်လိုက်တာလဲလွန်ရောလို့ဒီမှာအဲ့ဒီသင်္ကန်းကဝတ်ပြီးတော့ဘုန်းကြီးတရားဟောရမယ်ဆိုရင်တော့တကူလုံးရှွဲနေမှာပဲလို့တပီတော့ထင်တာပဲတဲ့ရမယ်တော့မထင်ပါဘူးတဲ့အဲ့ဒါကြောက်ကြည့်အောင်မှပဲဆိုပြီးကြောက်ကြည့်တာတဲ့ကြောက်ကြည့်အောင်မှပဲဆိုပြီးကြောက်ကြည့်တာတဲ့အေး အဲ့ဒီအကြောင်းအဲ့ဒီအကြောင်းနေကြောင်းဒုက္ခမခံနိုင်လို့ဒကမာကြီးအဲ့ဒါလှူခြင်းမှသာလှူရောဝုတ်ပြီးဝုတ်ပြီးတော့မဟောနိုင်ဘူးလို့တပည့်တော်ကပြတ်ပြီးသားပါဗျာတဲ့လှူမလို့ဝတ်တိဖြစ်စေမောတိဖြစ်စေအဲ့ဒါလှူမလို့ပြတ်ပြီးသားပါဗျာတဲ့အင်းဒီလိုဆိုလို့ချင်းလဲလှူခဲ့ပေါ့လေလို့ငါလှူရတယ်ဘယ်အဲ့ဒီမှာပူလိုက်တာလွန်ရောပူလိုက်အဲ့လိုက်တာအဲ့ဒီနေရာဒီသင်္ကန်းပါမဝတ်တာတောင်မှပဲချွေးတွေတတိတိဖြစ်နေတာအဲ့ဒီသူ့သင်္ကန်းမြဝတ်ရရင်တော့ပြီးရော ဒါပေမဲ့သူကျေကျေနပ်တော့ပါသင်္ကန်းလည်းပဲရေလျှောပြီးဝတ်မှကောင်းတယ်အသစ်ဝတ္တမကောင်းမျက်နှာတုပ်ဘဝလည်းရေလျှောပြီးသုံးမှကောင်းတယ်လက်ကင်ဘဝလည်းရေလျှောပြီးကင်မှပဲကောင်းတယ်သို့မဟုတ်လို့ရှိရင်အဲ့ဒါမကောင်းကင်ရတာတောင့်တောင့်တောင့်နဲ့ရှာလဲရှာရဲ့ဒါပေမဲ့ဒီနေ့ဝါဆိုတော့ကတော့ရေမလျှော်ပဲသင်္ကန်းတစုံဘုံကြီးဝတ်ပြီးဝါဆိုရတယ် ဘာကြောင့်လဲဆိုတော့သူ့သင်္ကန်းကရေချော်ရင်ဘယ်လိုဖြစ်မှန်းမှမသိတော့ဘယ်လိုဖြစ်မဲ့ထင်လို့တော့အယောင်တွေအကုန်ကျုပ်ကုန်မဲ့ထင်လို့လားဒီလိုပါသူလားလှူတာကဟိုရင်းနှမရဲ့ကဆုံလားလားမသိပါဘူးတကူတော့ကတောင်ကြီးကနေပြီလားလှူတာသားအမိနှစ်ယောက်သူတို့အရင်တခါတော့တွေ့ဘူးတဲ့သင်္ကန်းက ကြာသင်္ကန်းနဲ့ကြာယူကအမြင်တွေကိုထုတ်ပြီးတော့ရတဲ့သင်္ကန်းပေါ့လေအဲ့ဒါသူတို့အဲ့ဒီကြာသင်္ကန်းမှားထားတာလေးနှစ်ကြီးသွားပြီတဲ့အခုမှရတယ်တဲ့သူတို့မှားစဉ်ကဈေးက4500ရှိတယ်တဲ့အခုဆိုတော့မရတော့ဘူးတဲ့6000ကျော်နေပြီတဲ့သင်္ကန်းတစ်စုံအယောင်မဆိုးပါဘူးကောင်းပါတယ်ဘုန်းကြီးတို့ဝို့ဖြစ်တဲ့အယောင်ပဲ ရှေးကကြာတင်ကန်းဆိုတာဘုန်းကြီးတွေ့ဘူးတဲ့အမွေးတွေထောင်းထောင်းထပြီးတော့တိတ်ကြမ်းတာဒီသင်္ကန်းကအမွေးမထဘူးကြမ်းလည်းတိတ်မကြမ်းဘူးဒါနဲ့သင်္ကန်းတေချာကြည့်ပြီးဘုန်းကြီးကဝါဆိုတော့ဝါဆိုတဲ့နေ့ဝတ်ဆိုပါမယ်လို့ဂရီပေးလိုက်တယ်ဝါဆိုပဲနေ့ကြတော့စိတ်ကတွန့်နေဘာကြောင့်လဲဆိုမလျှော်ရသေးလို့အဲလျှော်ရင်လည်းဘာဖြစ်မှမသိတော့ သူကလျှော်လို့လည်းမဖြစ်ဘူးအဲ့ဒါနဲ့ကဲလေးဂရီပေးထားတာဝမ်းမှာပဲလို့ကိုင်းနေတောင်ပြောမိတယ်ငါတော့ဂရီပေးမိလို့ဝရမှာပဲဟေးလို့အဲ့အဲ့တို့ကတော့လျှောက်သွားတယ်ဘယ်လိုလျှောက်လဲဆိုတော့ပူတဲ့အခါမှာအေးပါတယ်ဖေဟာအေးတဲ့အခါမှာနှွေးပါတယ်ဖေဟာအဲ့ဒါလိုလျှောက်သွားတယ်လျှောက်သွားတော့သိတဲ့ကအေးသူတို့လျှောက်တဲ့အတိုင်းပဲဖြစ်ပါစေလို့ အဲ့လိုအောက်မိပြီးဝတ်တယ်ဝတ်ပြီးတော့ဝါဆိုတယ်မှန်တယ်သူတို့ပြောတဲ့အတိုင်းပဲအဲ့ဒီအချိန်မှာအိုက်နေတဲ့အချိန်အမသင်္ကန်းကအေးလို့သူတို့ပြောတဲ့အတိုင်းမှန်တယ်အေးလို့ပြီးတော့ဒီလောက်လည်းသူမကြမ်းတမ်းဘူးအဲအေးတဲ့အခါနှွေးပါတယ်ဖေရတဲ့ပြန်ဝတ်ကြည့်ရအောင်မလားအောင်းမေးအေးတဲ့အခါကျတော့လက်တွေ့သိရအောင်ဆောင်းကအေးတဲ့အခါအဲ့ဒါဒါဝတ်ကြည့်အောင်ပါပဲလို့ အဲအဲ့ဒီဟာတော့မလျှော်ပဲနဲ့ဝတ်တာအဆင်ပြေပါတယ်အလူရှင်တွေရဲ့တရားတရားကအားကောင်းလို့လားတော့မသိပါဘူးဒါသူကအခုမှအခုဖြစ်ဆိုလို့ရှိရင်ဒီနှစ်ဆိုလို့ရှိရင်6000ကျော်တန်တယ်တဲ့အဲ့ဒီမှာဝတ်ဝါဆိုပြီးတော့တော်တော်လည်းပဲကုသိုလ်ဖြစ်အောင်စဉ်းဉဏ်နှလုံးသွင်းရပါတယ်ဒီလောက်သင်္ကန်းဝတ်ပြီးတော့ကိုယ်ကိုယ်ကာယစိတ်တွေပေါ်နေဒုက္ခပဲအဲ့ဒါကြောင့်တော်တော်ပဲကုသိုလ်ဖြစ်အောင်စဉ်းဉဏ်နှလုံးသွင်းရတယ် ဒါတော့ဖြူစင်တဲ့စိတ်အစဉ်ရှိပြီးတော့ရှိနေတဲ့အခိုက်မှာအဲ့ဒါလိုသင်္ကန်းဝေယုံ၃ဆောင်နဲ့ဆွမ်းဖုံဆွမ်းခက်ပဲပေါ်စေချွချင်းရတာဖုံးပေး၃ဆောင်နဲ့ဆိုလို့ရှိရင်ဒီသင်္ကန်းဒီဆွမ်းလူရမ်းနဲ့တက္ကရာကမများမှာအကျိုးများတယ်ဒီတော့ဝါမဆိုးခင်လူရမ်းနဲ့လှူရှင်များဝါတွင်းမှာလူရမ်းနဲ့လှူရှင်များခုနပြောတဲ့အတိုင်း ငါတို့လူတန်းနဲ့ဝါစုသင်္ကန်းကိုဝိယုံသုံးဆောင်ပြီးတော့သံဃာတော်များဟာမြတ်စွာဘုရားရဲ့တရားတော်ပရိယတ်တိစပေတွေသင်ကြားပို့ချကြပေလိမ့်မယ်။သီလသမารိပညာအကျင့်တရားတွေမဲ့ခင်ရှင်တာအကျင့်မှန်တွေကျင့်ကြံပွားများအထောက်ကြပေလိမ့်မယ်။ဒီလိုဆိုလို့ရှိရင်တို့တွေအမှန်ကျေးဇူးများတယ်။အဲ့ဒီယဟန်ကပရိပတ်တိအကျင့်ကျင့်တဲ့ယဟန်က ဝါတွင်မှာပဲကြိုးကျွန်းစားစားအထုတ်လို့ဒီသင်္ကန်းဝင်ရင်နဲ့ဘဝိပဿနာဉာဏ်နေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်တက်ပြီးတော့မဉဏ်ဖူဉဏ်ရရင်တမက်တဖူပဲရရနှစ်မက်နှစ်ဖူသုံးမက်သုံးဖူလေးမက်လေးဖူဆိုရင်တော့ပြောစရာမလိုတော့တမက်တဖူရရင်ဆိုလို့ရတယ်ဆိုလို့ရှိရင်ဒီသင်္ကန်းလှူဒန်းတဲ့ပုံကိုယ်တွေကုသိုလ်တွေအတိုင်းမသိပွားသွားပြီတဲ့ဒီသင်္ကန်းဝိယုံသုံးဆောင်ပြီးတော့သောတာပတိမဉဏ်ဖူဉဏ်ရတယ်ဆိုလို့ရှိရင်ဒိဋ္ဌိနဲ့ဝိသိကိစ္စကိလေသာ အမြစ်ပြအနုတ္တရပါမကြံပယ်တတ်လိုက်နိုင်ပြီကိလေသာတချို့ကင်းသွားဒီသင်္ကန်းဝိယုံရင်နဲ့သီလပတ္တပရမတဆိုတဲ့တစ္ဆာမမြင်မဲ့ခင်မပါလေ့ကျင့်ငါဖြင့်ချမ်းသာမြဲမည်သူယုံကြည်ခေါ်ပြီးသီလပတ္တမဲ့ခင်ပေါင်းမဝင်တဲ့အကျင့်တွေနဲ့မဉ္ဇဉ်ဘုံညာရနိုင်တဲ့ဆင်းရဲခတ်သိငြိမ့်နိုင်တဲ့ဆိုတဲ့ယူဆတဲ့အယူမှားအဲ့ဒါသီလပတ္တပရမတ္တ အဲ့ဒီတန်ရောစဉ်လည်းပဲသောတာပတိမဉ္ဇဉ်ကအမြင့်ပြပဲသတ်ပြလိုက်တယ်အဲဒီသင်္ကန်းဝိယုံရင်သောတာပတိမဉ္ဇဉ်ရတယ်ဆိုအဲ့ဒီကိလေသာတချို့ဟာဒီသင်္ကန်းဝိယုံရင်နဲ့ငြိမ့်သွားတယ်အမြင့်ပြငြိမ့်သွားတယ်အထက်မဲ့တေထက်ဖို့ရရမယ်ဆိုလို့ရှိရင်တော့ပြောစရာမလိုတော့ဒါကြောင့်ဝါမတိုင်ခင်လှူဒန်းတဲ့အလှရှင်များဝါတွင်းမှာလှူဒန်းတဲ့အလှရှင်များအခုပြောတဲ့အတိုင်းဆင်ញင်နှလုံးသွင်းပြီဆိုလို့ရှိရင် မိမိတို့ဒါနမှာကုသိုလ်တရားတွေတိုးပွားသည်ဒါနစေရနာတွေတိုးပွားသည်တိုးပွားတာနဲ့အမျှကောင်းကျိုးချမ်းသာတွေလည်းတိုးပွားလာတယ်ဒီတော့အဲ့ဒီတိုးပွားတဲ့တိုးပွားအောင်ပိုးပြီးဆင်ញင်နှလုံးသွင်းတတ်ဖို့လူသေးတယ်လူတာကတော့မြတ်စွာဘုရားကမိန့်ကြားခဲ့တယ်ဘယ်လိုမိန့်ကြားခဲ့တယ်လဲဆိုတော့ပဋိက္ခာဟက ဝိတဒေါသဝဒေါသဝိနေယယဝပဟဒေါသဝိနေယယဝပฏิပန္နာဝိတရာဂောဝရာဂဝိနေယယဝပฏิပန္နောဝဒါပဋိက္ခာကောပေါ့တပါးတဲ့နှစ်ပါးအများကြတော့ပဋိက္ခာကဝိတရာဂဝရာဂဝိနေယယဝပฏิပန္နာဝိတဒေါသဝဒေါသဝိနေယယဝပฏิပန္နာ ဝိတမောဟဝမောဟဝိနေယယဝပฏิပနာဆွမ်းဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါလှူဒန်းတာကိုအလှူခံယူတဲ့အလှူခံပုံကိုမြတ်လှူပဲဖြစ်ဖြစ်ရဟမယ်ဖြစ်ဖြစ်အဲ့ဒီအင်္ဂါနဲ့ပြည့်စုံရမယ်တဲ့ပဋိက္ခဟကသူတစ်ပါးလှူဒန်းတဲ့ဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါကိုအလှူခံတဲ့ပုံကိုတို့သည်ဝိတရာဂဝါ ရာဂခေါ်တဲ့လူကျင်တတ်မဲ့နှစ်သက်တဲ့လောဘကင်းနေတဲ့ပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်ရာဂဝိနေယာယဝါရာဂဝိနေယာယလူကျင်တတ်မဲ့နှစ်သက်တဲ့လောဘကိုပယ်ဖြောက်ဖို့ရာပฏิပန္နာဝါကျင့်စေပုဂ္ဂိုလ်တို့တော်လည်းဖြစ်ရမယ်လူကံပုဂ္ဂိုလ်တွေဟာ လူချင်းတတ်မဲ့တဲ့လူချင်းတဲ့သဘောနှစ်သက်တဲ့သဘောတတ်မဲ့တဲ့သဘောညှိတွေ့တဲ့သဘောအဲ့ဒီသဘောတွေဒီလောဘဘာကလို့လဲခေါ်တယ်တဏှာလို့လဲခေါ်တယ်ဒီလောဘကိုအမြင့်ပြတ်ပယ်တတ်ပြီးသားပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်ဒါမှမဟုတ်တဲ့ဒီလောဘပယ်တတ်ဖို့ရာအတွက်သီလသမารိပညာတွေကျင့်ကြံပွားများအားထုတ်ဆဲရင်လည်းဖြစ်ရမယ်တဲ့ ထို့တူပဲဒေါသကိုအမြင့်ပြပယ်တတ်ပြီးသားပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်အမြင့်ပြမပယ်တတ်သေးမပယ်တတ်ရသေးတော့လည်းပဲဒေါသကိုပယ်တတ်ဖို့ရကျင့်ကြံပွားများအထုတ်ဆက်ဖြစ်ရမယ်တဲ့မဂ္ဂင်၈တန်တတိပဋ္ဌာန်အကျင့်တွေကျင့်ကြံပွားများအထုတ်ဆက်ဖြစ်ရမယ်သီလသမာဓိပညာအကျင့်တရားတွေကျင့်ကြံပွားများအထုတ်ဆက်ဖြစ်ရမယ်နောက်အမှန်တဘာဝမသိတဲ့မောဟ အမြင့်ပြပယ်တတ်ပြီးသားပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်အမြင့်ပြမပယ်တတ်ရသေးတော့လည်းပဲပယ်တတ်ဖို့ရာသီလသမารိပညာအကျင့်တရားတွေကျင့်ကြံပွားများအထုတ်ဆဲဖြစ်ရမယ်အလူကံပုဂ္ဂိုလ်မှာအဲ့ဒီအင်္ဂါ၃ပါးနဲ့ညီရမယ်လောဘကင်းပြီးသားသို့မဟုတ်ကင်းအောင်ကျင့်ကြံပွားများအထုတ်ဆဲ ဒေါသကင်းပြီးတာသို့မဟုတ်ကင်းအောင်ကျင့်ကြံပွားများအထုတ်စေမောဟကင်းပြီးတာသို့မဟုတ်ကင်းအောင်ကျင့်ကြံပွားများအထုတ်စေဖြစ်ရမယ်အဲဒါလို့ဆိုရင်လူကံပုဂ္ဂိုလ်မှာညီညွတ်တဲ့အင်္ဂါ၃ပါးနဲ့ညီညွတ်သွားပြီ။ဘာဖြစ်လို့လဲလို့ဆိုတော့လောဘအမြင့်ပြပယ်သထားပြီဆိုလို့ရှိရင်လောဘအငြိအကျေးစိတ်အစဉ်မှာရှိပါအောင် မရှိတော့ဖြူစင်းမနေဘူးလားဖြူစင်းနေတယ်အဲ့ဒီဖြူစင်းနေတဲ့ပုံကိုယ်ကိုလှူဒန်းရတယ်ဆိုလို့ရှိရင်ကြက်တီးကုန်းမှာစိုက်ပြိုးတဲ့သီးပင်စားပင်နဲ့တူမလားမြေဩဇာကောင်းတဲ့လယ်မြေယာမြေမှာစိုက်ပြိုးတဲ့သီးပင်စားပင်နဲ့တူမလားအဲမြေဩဇာကောင်းတဲ့လယ်မြေယာမြေမှာစိုက်ပြိုးတော့ဖွံ့ဖြိုးတဲ့အပင်ကြီးထွားတော့အသီးအနှံ့တွေကို ရနိုင်တယ်လို့ဖြူစင်းနေတဲ့စိတ်အစဉ်ရှိတဲ့ပုဂ္ဂိုလ်ကိုလှူဒန်းတဲ့ဒါနကုသိုလ်ဒါနစေတနာစိုက်ပျိုးတဲ့ဒါနမျိုးစိတ်ဟာဖွံ့ဖြိုးကြီးမားတဲ့အကျိုးကိုပေးနိုင်တယ်တဲ့ဟုတ်လောက်ပါမလားဒါဖြင့်အခုနအမေနားလဲဖြေရသွားပါလားအော်ပြောလိုက်တော့ဖြေရသွားပြီနော်စိတ်ဖြူစင်တဲ့ပုဂ္ဂိုလ်ကိုလှူဒန်းရတာ ဘာကြောင့်အကျိုးကြီးသလဲဖြူစင်တဲ့စိတ်အစဉ်ရှိနေတဲ့အတွက်အငြိအကျေးကင်းနေလို့ဟုတ်တယ်မဟုတ်လားအဲ့တော့ဒေါသလည်းပဲဒီတိုင်းပဲမောဟလည်းပဲဒီတိုင်းပဲဒေါသကင်းနေတဲ့ပုဂ္ဂိုလ်မကင်းသေးတော့လည်းပဲကင်းအောင်ကျင့်ကြံပွားများအထုတ်စေပုဂ္ဂိုလ်ကျင့်ကြံပွားများအထုတ်စေပုဂ္ဂိုလ်ဟာသူကျင့်ကြံနေလို့ရှုစိတ်နဲ့အရှုခံအာယုံတက်အောင် ကြိုးစားပြီးရှုမှတ်နိုင်လို့ရှုမှတ်နေတဲ့အခါမှာစိတ်တွေမလွင်မပါဘဲနဲ့တည်ငြိမ်နေတဲ့အခါမှာသူ့တဏ္ဍာမှာလောဘဒေါသမောဟအငြိအကျေးရှိသလားမရှိဘူးရှုမှတ်စိတ်ကြီးဖြူစင်းမနေဘူးလားဖြူစင်းနေတော့အဲ့တော့ကြင်ညာပွားများအထုတ်တဲ့ပုဂ္ဂိုလ်လည်းပဲလှူတိုက်တဲ့ပုဂ္ဂိုလ်ပဲအလှူကအလှူကိုခံယူတဲ့ပုဂ္ဂိုလ်ရဲ့အင်္ဂါနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲဆိုတာသဘာဝမကြဘူးလားကြတယ် မောဟလည်းဒီတိုင်းပဲအမှန်တဘာဝမသိတဲ့မောဟအမှန်တဘာဝမသိတဲ့မောဟအမြင့်ပြတ်ပယ်တတ်ပြီးရင်အကောင်းဆုံးယဟနာပဲအမြင့်ပြတ်မပြတ်မပယ်ပြတ်မတတ်မပယ်တတ်နိုင်တဲ့ဒီမောဟကင်းအောင်ကြင်ကြံပွားများ အထုတ်စေဖြစ်ရမယ်ရှုမှတ်နေစေဖြစ်ရမယ်ရှုမှတ်ပွားများအထုတ်နေစေဖြစ်ရမယ်အဲ့ဒါလို့ဆိုလို့ရှိရင်လှူတဲ့ပုံကိုယ်တွေမှာကြီးမားသောအကျိုးကိုရစေနိုင်သည်တဲ့ မြေဩဇာကောင်းတဲ့လက်မြေယာမြေမှာအောင်မြင်တဲ့မျိုးစစ်ကိုစိုက်ပျိုးလိုက်တဲ့အခါကျတော့ကြီးထွားတဲ့အပင်ဖွံ့ဖြိုးတဲ့အသေးအနှံရနိုင်တယ်လို့ပဲဒါကြောင့်မလို့အရဟတမဉ္ဇဉ်ဖုန်ညာအထိရပြီးသားယဟန္တာပုဂ္ဂိုလ်အပါအဝင်ဖြစ်တဲ့အရိယသံဃာတော်များနဲ့သမုဒိသံဃာတော်များကိုဂုံကိုဖော်ပြတဲ့အခါကျတော့နောက်ဆုံးက အနုတ္တရပုရိသဓမ္မသာရတိဆိုတာမပါဘူးလားအနုတ္တရပုရိသဓမ္မသာရတိမယင်ကြီးကြညာတတ္တဝါများကိုလွဲလို့အနုတ္တရပုရိသဓမ္မသာရတိဟမ်လွဲလို့လွဲလို့နုတ္တရပုရိသဓမ္မသာရတိမဟုတ်ပါဘူးအနုတ္တရံပုံညက်ခိတံလောကတဒါမဟုတ်လား အနုတ္တရပုရိသဓမ္မတာရတိကဖရာဂုံတော်ထဲမှာမဟုတ်လားအခုအကသံဃဂုံတော်ပြောတာမဟုတ်လားအနုတ္တရပုံညက်ခေတ္တံလောကသနတ်လူအများကောင်းမှုပွားဖို့ကျဲထားပြိုချတုမရသည်ကောင်းလာလည်းမြေရာမြေပမာဖြစ်တော်မူပါပေ၏ဟုတ်တယ်မဟုတ်လားရာပြေပမာဖြစ်တော်မူပါပေ၏ အဲ့ဒါဟာလောဘဒေါသမောဟကင်းနေတဲ့ပုဂ္ဂိုလ်သို့မဟုတ်ကင်းအောင်ကျင့်ကြံနေတဲ့ပုဂ္ဂိုလ်ဆိုရင်ဒီဂုဏ်တော်နဲ့မကိုက်ညီပြီဘူးလားကိုက်ညီတယ်အဲ့ဒါလို့လူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပြည့်စုံရတယ်လို့လူတဲ့ပုဂ္ဂိုလ်ဘက်ကလည်းအင်္ဂါ၃ပါးပြည့်စုံရတယ်တဲ့လူတန်းတဲ့ပုဂ္ဂိုလ်တွေကမလူခင်ကကြဲကစေတနာအားကောင်းပြီးကြည်လင်ရှင်လန်းဝမ်းမန္တတာရှိနေရမယ် လူရမှာကိုတွေးပြီးတော့လူဖို့ရာလုံးမနေစေကြိုးစားအထုတ်နေစေအချိန်မှာအဲ့ဒီအချိန်မှာစိတ်ထဲမှာကြည်လင်ရှင်လန်းဝမ်းမတတာဖြစ်နေရမယ်မောရမှမသိပန်းရမှမသိလူဖို့ကြိုးပမ်းနေတဲ့အခါမှာအဲ့ဒါလိုဖြစ်ရမယ်နောက်လူရန်နေတဲ့အခါမှာလည်းပဲစေတနာအားကောင်းပြီးကြည်လင်ရှင်လန်းဝမ်းမတတာဖြစ်ရမယ်လူပြီးတဲ့အခါမှာလည်းပဲမိမိလှူလိုက်တဲ့အလှူကိုပြန်တွေးမိတိုင်းတွေးမိတိုင်း စေတနာအားကောင်းပြီးကြည်လင်ရှင်လန်းဝမ်းမတတာဖြစ်ရမယ်လူတဲ့ပုဂ္ဂိုလ်မှာအဲ့ဒီအင်္ဂါ၃ပါးညီရမယ်ဒီလိုမဟုတ်လားလူတဲ့ပုဂ္ဂိုလ်ကလူသားတဲ့ပုဂ္ဂိုလ်မှာအင်္ဂါ၃ပါးအလှူခံပုဂ္ဂိုလ်မှာအင်္ဂါ၃ပါးပေါင်းလိုက်တော့အင်္ဂါ6ပါးဒီဒါနမျိုးကိုအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနခေါ်ရတယ်။ပါဠိလိုဆိုလို့ရှိရင်သလင်္ကဒါနလို့ခေါ်တယ် သာလင်္ကဒါနဆိုတာအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနအဲ့ဒီဒါနပြုရတဲ့ပုဂ္ဂိုလ်ပြုခွင့်သာလို့အကြောင်းညင်ညွတ်လို့ပြုရတဲ့ပုဂ္ဂိုလ်များဟာသမုဒ္ဒရာတွေကရေကိုပုံးနဲ့အိုးနဲ့ခွန်းခွန်းနဲ့ခတ်ပြီးရေတွက်တော့လည်းပဲမရေနိုင်မတွက်နိုင်အောင်အရေအတွက်ကိုလွန်အောင်များပြားသလိုတဲ့အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနကြောင့်ရမယ်ရတဲ့အကျိုးတရားကလည်းပဲအရေအတွက်အတိုင်းဒါပမာဏကိုလွန်အောင်ကြီးမားတယ် မြတ်စွာဘုရားဆလင်္ကတုတ်မှာဟောတယ်။ဒါကြောင့်ဆလင်္ကဒါနဖြစ်အောင်ကြိုးစားပြီးတူရတယ်။ဒါနပြုရာအင်၆ဖြာမှန်စွာဆုံးရသည်မလူခင်လူဆဲလူကြီးလက်စိတ်แท้ကြည်ရသည်လူရန်လူမှာဤသုံးများမှန်စွာဆုံးရသည် အလူခံမှာလူရန်သူမှာဤသုံးမြမှန်စွာဆုံးမြသည်လောတော်မောတွေကင်းအောင်လေကျင့်နေသူပဲကျင့်ပြီးလည်းမလွဲဖြစ်ရသည်အလူကမာဤသုံးများမှန်စွာဆုံးရသည်အင်္ဂါ6မျိုးဆုံးပြည့်ဖြိုးအကျိုးကြည်လာသည် ဆိုရမယ်နော်ဒါနာပြုရာအင်ချောက်ပြမန်စွာဆုံးရသည်ဒါနာပြုရာအင်ချောက်ပြမန်စွာဆုံးရသည် မလူနှခေါက်စီတော်ပါပြီနော်မလူခင်လူစဲလူကြည့်လေစိတ်แท้ကြည်ရသည်မလူလူတန်းသူမှာဤသုံးပြဤသုံး မှန်စွာဆုံးရသည်လူဒန်းသူမှာဤသုံးပြမှန်စွာဆုံးရသည် လောတော်မောတွေကင်အောင်လေကျင့်နေသူပဲကျင့်ပြီးလေမလွဲဖြစ်ရသည်အလူကမှာဤသုံးပြဤသုံးပြမှန်စွာဆုံးရသည်မှန် ဆိုလောတော်မောရေအင်္ဂါ6မျိုး ဆုံးပြေဖြိုးအကျိုးကြည်လှသည်အင်္ဂါ6မျိုးဆုံးပြေဖြိုးအကျိုးကြည်လှသည်ပဒါနာပြုရာ ဇသင်္ကန်းလှူဒါနာခုနပြောခဲ့တဲ့အတိုင်းဝါကျွတ်ပြီးမှလှူဒါန်းတဲ့ပုဂ္ဂိုလ်များကလည်းပဲမိမိတို့အိမ်မိမိတို့အကြောင်းမှာသတင်းသုံးတဲ့တန်ခါဟာပရိယပฏิပတ်အချိန်ရရနဲ့ဝါတွင်မှာအထုတ်လို့တမက်တဖို့နှစ်မက်နှစ်ဖို့သုံးမက်သုံးဖို့လေးမက်လေးဖို့စသည်ရသွားတဲ့အခါမှာကိလေသာတွေဖြူစင်သလောက်ဖြူစင်သွားပြီးသားပုဂ္ဂိုလ်ကိုလှူရတာဖြစ်တယ်။ဒါကြောင့် အကျိုးများတယ်ဝါမဆိုခင်နဲ့ဝါတွဲလှူရတဲ့ပုဂ္ဂိုလ်များလည်းပဲဒီသင်္ကန်းဝတ်ပြီးတော့ကျင့်ကြံပွားများအထုတ်နေကြတဲ့သံဃာတော်ရဲ့တဏ္ဍာမှာရှုစဲမှတ်စဲရှုစိမ့်နဲ့ရှုကံအာယုံတက်ပြီးတော့တည်ငြိမ်နေစဲမှာအ ਨੇ ဆုံးအားဖြင့်စိတ်တွေဖြူစင်းနေတယ်ဒါကြောင့်မို့လို့လောဘဒေါသမောဟဖြူစင်းနေတဲ့အချိန်မှာဒီသင်္ကန်းကိုဝေယုံသုံးဆောင်တာဖြစ်တဲ့အတွက်အကျိုးများတယ် အဲ့ဒါပြောခဲ့တယ်ဒီတော့လှူတဲ့လူကလှူတော့အလှူခံပုဂ္ဂိုလ်ကဘာလုပ်ရမှာလဲလို့ဆိုတော့တာဝန်ကြေအောင်အထုတ်ဖို့ပဲဒါပဲရှိတယ်မဟုတ်ပေဘူးလားအဲ့တော့အလှူခံပုဂ္ဂိုလ်ကတာဝန်ကြေသမျှဒီဆွမ်းစားပြီးတော့အာထုတ်တယ်ဒီသင်္ကန်းဟောအာထုတ်တယ်ဒီเจ้าမှနေပြီးအာထုတ်တယ် ဒီဆေးဝါးတွေကိုမိဝဲသုံးဆောင်ပြီးအားထုတ်တယ်ဒီကနေ့ဆေးဝါးပရိသာလှူတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲဒါတော့အားထုတ်တော့အားထုတ်တဲ့အခါဓာတ်တွေကိုသုံးဆောင်မိဝဲနေတဲ့အခါမှာမိမိတို့တဏ္ဍာမှာလောဘဒေါသမောဟအငြိအကျေးတွေတတ်နိုင်သမျှဖြူစင်အောင်အဆက်မပြတ်ရှုမှတ်နေရင်ဖြင့် ကိုယ်အတွက်လည်းဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်သွားနိုင်တယ်လူရန်သူဒီဆွမ်းသင်္ကန်းကြောင်းစိတ်ပစ္စည်းလေးပါလူရန်သူတွေမှလည်းပဲအကျိုးပို့ပြီးတော့ကြီးမားနိုင်တယ်အဲဒါလို့ဆင်ញင်နှလုံးသွင်းပြီးတော့တာဝန်ကြီးအောင်ကြိုးစားဖို့မလိုဘူးလားအဲလိုလိုတယ်တာဝန်ကြီးအောင်ကြိုးစားဒီတော့မြတ်စွာဘုရားလက်ထက်ကဝါဇုသင်္ကန်းလှူဒါန်းတဲ့အကြောင်းလေးတခုဘုန်းကြီးပြောကြတယ် မြတ်စွာဘုရားလက်ထက်ကဆိုတာကတော့အခုဂေါရမမြတ်စွာဘုရားလက်ထက်ကမဟုတ်ဘဒုမௌဒရမြတ်စွာဘုရားလက်ထက်ကဘဒုမௌဒရမြတ်စွာဘုရားလက်ထက်ခါတုန်းကမြတ်စွာဘုရားကဘယင်သားတော့မဟိန္ဒမင်းကြီးရဲ့သားတော့ကတောထွက်ပြီးတရားကျင့်လို့မလို့ယဟန်ဖြစ်တာအဲ့တော့ဘယင်သားတော့ဆိုတော့သူ့မှာညီနောင်တွေလည်းရှိတာပေါ့လေ ဘယင်ကသူသားယဟန်ဖြစ်တယ်ဆိုပြီးတော့ဖယားကိုခေစကားနဲ့ပြောရမယ်ဆိုလို့ရှိရင်တော့လက်ဝကြီးအုပ်ထားတယ်ဘယ်လိုလက်ဝကြီးအုပ်ထားလဲဆိုတော့ဒီဖယားဟာငါသားဖယားငါသားဖယားငါပဲလူမဲ့တမ်းမဲ့ပြုစုမဲ့ကြွေးမွေးမဲ့ဒီလိုပါမလူရမတမ်းရဘူးဆိုတဲ့သဘောသူ့မှာရှိတယ်ဒါကြောင့်မလို့မြတ်စွာဘုရားနဲ့တကွာသံဃာတော်တသိန်းကိုနေ့စဉ်နဲ့အမျှ အဲ့ဒီမဟိနမင်းကဆွမ်းခဲပဲဘောဇင်ချိုချင်းရတာဖြာဖြာဆက်ကလူသားနဲ့ဘယ်တိုင်းသူပြည်သားတယောက်ကမှမလှူစေဘူးလူခွင့်မပေးဘူးအဲ့တော့တန်ခါတသိန်းနဲ့မြတ်စွာဘုရားဆိုတာတိတ်လူကျင်စရာကြီးပေါ့တန်ခါတသိန်းကလည်းပဲယဟနာတန်ခါတွေများတာပဲလူကျင်စရာကြီးဆိုတော့တိုင်းသူပြည်သားတွေလည်း သူလိုက်ချင်တာရွရွတက်နေမှာပေါ့မူကြီးမယသေနာပတိတွေလည်းရွရတက်နေမှာပဲဒါပေမဲ့ဘယင်ကသူကလူခွင့်မပေးဘူးဆိုတော့ဒီလိုပဲနေရတာပဲတနေ့တော့တိုင်းစုံပြည်ပြသဘုံတကံထကြွတော့မြို့တော်နဲ့ယူဇနာ200ဝေးတဲ့နေရာမှာမြို့သားခံထားတဲ့သားတော်တစ်ပါးဖြစ်တဲ့သုမနာမင်းသားကို ဘယင်ကခေါ်ပြီးတော့ငါသားနေကြမှသဘုံတကန်နေထနေတယ်အဲ့ဒါသွားပြီးတော့ရှင်းလင်းကြီးဆိုတော့သုမနမင်းသားကသွားပြီးတော့နေကြသဘုံနေသွားပြီးတော့တိုက်ခိုက်တယ်ရှင်းလင်းတယ်တုတ်တယ်နဲ့မကြခင်ပဲသဘုံရအောင်မြင်လာတယ်သဘုံရငြိမ့်တယ်ငြိမ့်တော့သူဖခင်ဖခင်မဲတော်စီပြန်လာတယ် ဘယင်းကြီးကသဘောကျလုံလုံလို့ရက်အနှဲငယ်အတွင်းမှာဒီတပုံညာငိမ့်အောင်တိုက်နိုင်ခိုက်နိုင်တဲ့ငါသားပဲဆိုပြီးသဘောကျလို့ကိုင်းငါသားမင်းလိုရာဆူတောင်းဆူပေးမယ်ဆိုတော့သူမနာမင်းသားကဖာခမဲတော့လိုတဲ့ဆူတကယ်ပေးမှလားတကယ်ပေးမှပေါ့ကွယ်အဲ့ဒါလို့ဆိုလို့ရှိရင်လိုတဲ့ဆူကျွန်တော်တောင်းမရလေ တခြားမလို့ညင်ပါဘူးမြတ်စွာဘုရားနဲ့တကွသံဃာတော်တသိန်းကိုခုနှစ်နှစ်ထမရဲ့သူဆွမ်းလောက်ကြွေးပြရစေလို့တောင်းတာခုနှစ်နှစ်လို့အောင်မိတာပဲအဲ့ဒါသိမသိကြဘူးဘယင်စိတ်แท้ဘယ်နဲ့နေမလဲရင်ဘတ်ခြေတော့နဲ့ကန်လိုက်တယ်လို့မဖြစ်ပေဘူးလားနော်စိတ်တည်းကတော့အောင်မိမှာပဲ မင်းနဲ့ကွယ်စောစောကားကဒလူများပြောရသလားလို့စိတ်ထဲကတော့အောက်မိမှာပဲဒါပေမဲ့သူကဂရိပေးထားတော့ညင်းတော့ညင်းတယ်မပေးနိုင်ဘူးကွယ်တခြားစုတောင်းတယ်ခဏနှစ်မရရင်6နှစ်ကျွေးပြရစေလူပြရစေပြုစုပြရစေမရဘူးကွယ်မပေးနိုင်ဘူး9နှစ်4နှစ်3နှစ်2နှစ်1နှစ်မပေးနိုင်ဘူး ကဲဒီလိုဆိုလို့ရှိရင်တဝါတွင်ကြွေးခွင့်ပြုပါဆံကြွေးခွင့်ပြုပါအဲ့ဒီတဝါတွင်ရအောင်ဆိုပြီးတော့ဟိုနှစ်အများကြီးကချီပြီးတောင်းရတာဟုတ်သူ့တော့တောင်းတာရသွားဆိုတဲ့သူမနာမင်းမတော့ဘာရသွားမြတ်စွာဘုရားနဲ့တကွာတန်ဃာတော်တသိန်းကိုဆွမ်းကခွင့်တောင်းတာရသွားတယ်တဲ့ တောင်းတယ်ဆိုတာ तू ကပေးပေးမပေးသေးကိုကတောင်းရတယ်မတောင်းတာကြည့်လေ तू က9နှစ်တဲ့မပေးနိုင်မှန်းသိတာပဲ6နှစ်တဲ့9နှစ်တဲ့4နှစ်တဲ့3နှစ်2နှစ်တနှစ်6လကဲနောက်ဆုံးတော်ရတွင်ဒါတောင်းတာတောင်းတဲ့လူရဲ့တောင်းပေးတာမပေးတာတော့သူအဲသက်ဆိုင်ရဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်ရဲ့တောင်းဒီတော့ ရင်ကဘယ်နဲ့ပြောလဲဆိုတော့အဲ့ဒီခါကျတမျိုးလှဲ့တယ်ဒီလိုပဲဒီလိုပဲလှဲ့တာပဲနဲ့တူပါတယ်တမျိုးလှဲ့တယ်ဘယ်နဲ့လှဲ့လဲဆိုတော့အေးကွယ်တဝါရင်ငါကတော့ပေးပါတယ်မင်းမြတ်စွာဘုရားကကြွားအောင်မှာကွယ်တယ်အဲ့လိုလှဲ့တယ်ဒီလိုပဲလှဲ့ကြတာပဲဟိုလိုမြတ်စွာဘုရားကြွားအောင်မှာအကွယ်တယ်ဒီတော့သုမနာမင်းသားက မြတ်စွာဘုရားကြွမကြွဆိုတာကတော့သားတော်ရဲ့တာဝန်ထားပါတဲ့သားတော်သွားပြီးမြတ်စွာဘုရားရှောက်မဲတဲ့အဲ့ဒီခါကျတော့တာဝေရခက်သွားပြီဘလောက်ထင်ကြအောင်လုပ်လို့တော့ငါမတော်ဘူးမင်းမသွားနဲ့ကွာမြတ်စွာဘုရားစီမသွားနဲ့ကွာတာဝေကတော့ခက်သွားပြီအဲ့လိုဆိုလို့ရှိရင်ငါဟာလွန်လွန်သွားပြီလို့ဖြစ်သွားမှာအဲ့ဒါတော့ကြောက်တော့သူမတားဘူးသူမနာမနာမြတ်စွာဘုရားထံသွားတယ်ခေါ်ကြတဲ့ရဟန်းတော်တွေတွေ့တယ်ရဟန်းတော်တွေ မြတ်စွာဘုရားဖူးမြောက်ဖို့လာပါတယ်ဖေဟာဘယ်သွားဖူးမြောက်ပါအာမာမြတ်စွာဘုရားရဲ့အလုံးအကျွေးရဟန်းတော်အရှင်သုမနဆိုတာရှိပါတယ်နာမည်ချင်းဘွယ်ချင်းတူးနေတယ်အရှင်သုမနဆိုတာမြတ်စွာဘုရားရဲ့အလုံးကျွေးပါပဲအဲ့ဒီရဟန်းတော်စီသွားပါလို့ဆိုတော့သွားတယ်ဟိုကြတော့မင်းသားသုမနကယဟန်တော်အရှင်သုမနကိုလျှောက်တယ်အရှင်ဘုရားတပည့်တော်မြတ်စွာဘုရားခုမြဝေပွေးတော်မူပါဘုရားဒီခါမှာမြတ်စွာဘုရားကန္နာကုရီတိုက်တွင်းမှာ ပဋိသန္လာနာကိုရိကိရောက်တော်မူနေတယ်ဒါတော့အရှင်သုမနာကကောင်းပြီမင်းသားမြတ်စွာဘုရားဖူးမြော်ခြင်းနဲ့ဆိုဘုရားရှင်ကိုသွားပြီးလျှောက်ထားပါမယ်ပြောပြီးသူ့ရှိနာလေးတယ်မယ်ဒီဖုန်းကြီးကမြေကြီးတဲ့ငုတ်ချိုးသွားတယ်မြေကြီးတဲ့ငုတ်ချိုးသွားပြီးတော့မြတ်စွာဘုရားရဲ့ဂဏ္ဍကုရိတိုက်အတွင်းကြတော့မှ အပေါ်ပေါ်ပြီးတော့တိုက်တွင်းဝင်မြတ်စွာဘုရားလျှောက်ထားတဲ့ရှင်တော်မြတ်ဘုရားသူမနာမင်းသားကဖူးမြော်ဝင်တောင်းတော့တောင်းပါတယ်ဘုရားဖူးမြော်လို့လို့ပါတယ်မြတ်စွာဘုရားအဲကောင်းပြီဖူးမြော်ခြင်းနဲ့ဆိုလို့ရှိရင်တော့အပြင်ဘက်မှာပဲကာဏဂုတိအပြင်ဘက်မှာပဲနေရာခင်းထားအဲ့ဒီမှာပဲဖူးမြော်ရမယ်ဒီတော့ဒီအရှင်မြတ်ကအဲ့ဒီမှာပဲကာဏဂုတိတိုက်ထဲမှာပဲတခါ မြေကြီးတဲ့မြုပ်မြေအောက်ထဲကနေပြီးတော့မှတခါခုနသုမနမင်းသားရှိမှမြေကြီးပေါ်ကပေါ်လာမြတ်စွာဘုရားအတွက်ခင်းစရာအခင်းယူအဲ့ဒါတင့်လျော်ရနေရာမှာခင်းတယ်ပြီးတဲ့အခါကျမှမြတ်စွာဘုရားကြွလာတကယ်စွမ်းနိုင်တဲ့တကူရှိတဲ့ပုံကိုယ်တွေကြတော့ပြောမနေဘူးတော့ပြောမနေပဲနဲ့ကဲသာမင်းသားခုမျောလို့တဲ့ဆိုရင်တော့လျှောက်ပေးရတာပေါ့ဆိုချက်ချင်းဖြုတ်ခနဲ့ညီကြီးတဲ့ငုတ်သွားရတာ ဘုန်းကြီးတို့စီတော့အပြောတကိုးကြီးတဲ့ပုံကိုယ်တွေကအများကြီးပါပဲအစွမ်းထက်တဲ့ပုံကိုယ်တွေကလက်တွေ့ကြတော့ဖြင့်ဘာတခုမှတိုင်းပြည်အတွက်ကဲတဲ့တင်တယ်ဆိုတာလည်းမရှိပါဘူးအဲ့ဒါလည်းပဲစွမ်းတယ်စွမ်းတယ်ဆိုတာယုံတဲ့လူတွေကယုံနေတာဘုန်းကြီးသာစွမ်းလို့ရှိရင်တော့အဲ့ဒါတိုင်းပြည်ကြီးအေးချမ်းအောင်လှုပ်ပေးလိုက် အဲ့ဒီစွမ်းတဲ့ပုံကိုယ်တွေဟာသူတို့မလုံနိုင်ဘူးမလုံနိုင်တာထောက်တော်အဖြစ်စွမ်းတယ်ဆိုတာဗဇတ်စွမ်းနဲ့အဖျားမယ်ဒါပဲရှိတာပေါ့အဲဘုန်းကြီးကတိုင်းပြည်အေဂျင်အောင်ဘယ်လိုလုပ်မလဲသိလားဟမ်အဲတိုင်းပြည်မှာအရေးကြီးတဲ့ပုံကိုယ်တွေဟာစိတ်ကောင်းစိတ်မြတ်တွေဝင်ကြပါစေမေတ္တာကရုဏာတရားတွေသူတို့တဏ္ဍာမှာများများကြီးဖြစ်ပွားကြပါစေ ကိုချင်းစာတရားတွေများများကြီးဖြစ်ပွားကြပါစေလို့အဲ့ဒါလို့မန်းပိတ်လိုက်တာမဟုတ်ဘူးလားအဲ့ဒါလို့မန်းပိတ်လို့အရေးကြီးတဲ့ပုဂ္ဂိုလ်တွေရဲ့စိတ်တဏ္ဍာမှာစိတ်ကောင်းစိတ်မြတ်တွေဝင်ပြီးမေတ္တာကရုဏာတွေဝင်အကျဉ်းနာအသနာတရားတွေဝင်လို့ကိုချင်းစာတရားတွေဖြစ်လာပြီဆိုဟောတိုင်းပြည်အေးရောမသိကြဘူးလားအာဘုန်းကြီးများစွန့်ရင်အဲ့လိုလုပ်ပြလိုက်မှမန်းပေးလိုက်မှ ဒါတိတဲ့ကောင်းတဲ့နည်းပဲရှိအောင်မလဲဒါပေမဲ့လို့အဲ့တော့မစွမ်းတာတော်တော်ခက်နေတယ်နော်ဒီလောက်မစွမ်းမိမဲ့လို့လျှော့လို့တော့မဖြစ်ဘူးမေတ္တာကတော့ပွားမှာမဟုတ်လားပွားမှာစိတ်ကောင်းစိတ်မြတ်ရှိကြပါစေတတ္တဝါအများအရေးကြီးသူရောအရေးမကြီးသူရောမေတ္တာကရုဏာတရားရင်ဝယ်မှာပိုက်ထားပြီးတော့အများတတ္တဝါကိုကျင်နာသနာလို့ကိုရင်းစားတဲ့တရားတွေ များများကြီးရှိကြပါစေလို့မေတ္တာများများတော့ပွားရမှာဟုတ်ကဲ့လားအဲဆွန်းတဲ့ပုဂ္ဂိုလ်ပေါ်လာတယ်ဆိုရင်တော့ပြောအဲ့ဒီဆွန်းတဲ့ပုဂ္ဂိုလ်ကိုအဲပါဇာဆွန်းတော့ဆွန်းမနေသေးမှနဲ့လက်တွေ့ဆွန်းလိုက်ဆမ်းမအောင်ဆိုပြီးတော့နော်အဲ့ဒါလည်းပဲလူတွေကလည်းဟိုမစင်မကျင်ယုံနေတာဟောတရားလည်းဘယ်ရောက်တော့ဘယ်ဘယ်နေရာရောက်သွားတာ အော်အော်ဟုတ်ပြီအရှင်သုမနပြန်ပေါ်လာပြီနော်ဘယ်တည်းကပေါ်လာအမြေကြီးတည်းကပေါ်လာအဲ့လိုဆုံးမဘောဆုံးနေလို့ဘုန်းကြီးတို့ကတော့မေတ္တာပဲနေတော့သုမနမင်းသားသဘောကျသွားတယ်မြတ်စွာဘုရားကြွမလာသေးခင်ပဲသဘောကျတယ်ဘယ်သူလဲဆိုအရှင်သုမနသဘောကျတယ်ဘာဖြစ်လို့အေးမြေကျိုးနိုင်လို့မလို့သဘောကျသွားတယ် ဒီလိုမြေရှုမိုးပြန်နိုင်တဲ့ပုံကိုမြန်မြတ်စွာဘုရားပြုစုတယ်ဆိုတော့မြတ်စွာဘုရားမှာဘာမှလိုလေသိရှိမှာမဟုတ်ဘူးကောင်းလိုက်တာ အပြုစုကံပုံကိုနဲ့အပြုစုတဲ့ပုံကိုဖက်လိုက်လိုက်ဖက်လိုက်တာစိတ်ထဲကသဘောကျဒါနဲ့မြတ်စွာဘုရားကန္နဂုရီတိုက်တော်ထဲမှာထွက်လာကြွလာမြတ်စွာဘုရားကတော့ကန္နဂုရီတိုက်တော်ထဲဒီတိုင်းပဲရိုးရိုးကြွပါဒီကြတော့မင်းသားဖူးမြော်ဖူးမြော်ပြီးတော့ရှောက်ထားတယ် ရှင်တော်မြတ်ဘုရားတပည့်တော်ရဲ့ခန္ဓာဝါရခေါ်တဲ့တစ်တတေနန်းထဲမှာခုနှစ်ရက်တန်ဃာတော်တသိန်းနဲ့ဆုံးဖို့ပေးကြတော်မူပါဘုရားမြတ်စွာဘုရားကလက်ခံတော်မူတယ်ကျမ်းဂန်မှာတော့မပါဘူးသို့တော့မင်းသားကထည့်ပြီးလျှောက်မှာပါဖခမဲတော်ကခွင့်ပြုပြီးဖြစ်ပါသည်ဖေဟာဘာကြောင့်လဲလို့ဆိုတော့ မင်းကြီးကသူကအမြဲတစေဆွန့်ပင်ထားတာဆိုတော့မင်းကြီးရဲ့ခွင့်ပြုချက်မပါဘဲနဲ့ဆိုရင်မြတ်စွာဘုရားမှာလည်းသိပြီးတော့အဆင်မပြေသေးဘူးလေအဲ့ဒါလည်းထည့်လျှောက်ပါလိမ့်မယ်ဒီတော့မြတ်စွာဘုရားကစိတ်စိတ်နေပြီးတော့လက်ခံလိုက်တယ်မင်းသားကမြို့ရဲ့အပြင်ဘက်မှာသူကတက်တက်တဲနန်းထိုးပြီးတော့နေရတာကိုသူတက်နဲ့တူအဲ့ဒါနဲ့မြတ်စွာဘုရားကြွပြီးတော့ဆုံးဖုံးပေးအဲ ဟုတ်တယ်မြတ်စွာဘုရားကြွပြီးဆုံးဖုံးပေးတယ်9ရက်နောက်ဆုံးနေ့ကျတော့မင်းသားလျှောက်တယ်မြတ်စွာဘုရားဒီဝါမှာတပြည့်အားချီးမြှောက်သောအဖြစ်တပည့်ရဲ့မြို့မှာကြွပြီးတော့တဝါတွင်သံဃာတော်တသိန်းနဲ့တရင်သုံးတော်မူပါဖရာဒီတော့မြတ်စွာဘုရားကမိတ်ကြားတယ်ဘယ်လိုမိတ်ကြားလဲလို့ဆိုတော့မင်းသားတဲ့ဖရာတို့မြည်ပြီးမှ တိတ်ဆိတ်ရာကိုနှစ်သက်တော်မူတယ်ဟောဒီလိုပဲမိတ်တယ်အတိတ်ပဲကဘာတော့ကြွမယ်လားမကြွဘူးလားသတင်းသုံးမယ်လားမသုံးဘူးလားအဲသတင်းသုံးမယ်သို့တော့တိတ်တိတ်ဆိတ်ဆိတ်နေရအောင်တော့ဖန်တီးဒါပြောတာမဟုတ်လားတိတ်ဆိတ်ရာကိုနှစ်သက်တော်မူနှစ်သက်တော်မူကြတယ်တဲ့မင်းသားကမှန်ပါရှင်တော်မြတ်ဖရာ ရှင်တော်မြတ်ဘုရားနဲ့တကွတန်ဃာတော်များချမ်းချမ်းသာသာတိတ်တိတ်ဆိတ်ဆိတ်သတင်းသုံးအောင်စီမံဖန်တီးပါမယ်ဖေရရောက်ထားတယ်မြတ်စွာဘုရားပြန်ကြွသွားတယ်ဘယင်းစီသွားတယ်ဖာကမဲတော်မြတ်စွာဘုရားနဲ့တန်ဃာတော်တသိန်းတဝါတွင်သားတော်ရဲ့မြို့မှာဝါကပ်ဖို့ရာအတွက်ရောက်ထားတာမြတ်စွာဘုရားစီအခွင့်ရခဲ့ပါတယ် ဘယင်ကြီးဘယ်နဲ့ပြင်မယ်ထင်လဲဝမ်းသာလိုက်တာငါသားရဲ့အဲ့ဒါဝင်းမင်းတွေငါဝမ်းသာလိုက်တာအဲ့လိုပြောမလားဒါပြင်ဘယ်လိုနေမလဲမကြားခြင်းအောင်ဆောင်းနေတာပေါ့ဟုတ်ဘူးလားဒီလိုပဲမကြားခြင်းအောင်ဆောင်းတဲ့အခါဆောင်းရတယ်မဟုတ်လားอืมမကြားခြင်းအောင်ဆောင်းရတာပေါ့မကြားခြင်းအောင်ဆောင်းလိုက်မှာပေါ့ဒါပြင်မဲ့လို့မင်းသားပဲရမလဲထပ်ပြီးတော့ သူဖာထာဖာသမဲတော့ထပ်ပြီးတော့ပြောတယ်မြတ်စွာဘုရားစီဟာအခွင့်ရလို့မလို့မြတ်စွာဘုရားသားတော်ရဲ့မြို့မှာတင်းသုံးပါမယ်ဒီဝါအဲ့လိုဆိုပြီးတော့ဘယင်ကိုအတိပေးသူလဲပြန်သူမြို့ပြန်ရောက်တဲ့အခါကျတော့မှမြို့ကယူဇနာ200ဝေးတယ်တဲ့သူသူသူစားရတဲ့မြို့ကသူခမဲတော်ရဲ့မြို့တော်နဲ့ အဲ့ဒီယူဇနာ200မှာတယူဇနာတိုင်းတယူဇနာတိုင်းကြောင်းတစ်ဆောင်တစ်ဆောင်ဆောက်တယ်။ကြောင်းတစ်ဆောင်ကလည်းသေးသေးမဟုတ်မြတ်စွာဘုရားနဲ့သံဃာတသိန်းတညသတင်းသုံးနိုင်အောင်အဲ့ဒါလိုဆောက်တယ်။အဲ့တော့ကြောင်းပေါင်း200ပေါ့။ပြီးတော့တူးမြို့မှာလည်းပဲအင်မတန်ကြီးမားတဲ့ကြောင်းဝင်းကြီးထဲမှာအလဲကကန္နကုရီကျောင်းတော်ကြီးဘေးကရဟန်းတော်တွေသုံးတဲ့သတင်းသုံးတဲ့ကျောင်းတော်တွေကျောင်းနေပြီးတော့ဂူတွေလည်းလှုပ်ထားတယ် တရားတိတ်တိတ်ဆိုင်ဆိုင်ဆိုင်ထိုင်အောင်အစသရအကုန်လုံးပြည့်စုံအောင်လုပ်ထားတယ်သောဗနဆိုတဲ့ဥယျာဉ်တစ်ခုကိုသူကဝယ်လိုက်တယ်ဥယျာဉ်တစ်ခုဥယျာဉ်ရဲ့နာမည်ကသောဗနသောဗနဆိုတာတင့်တယ်ခြင်းလို့အဓိပ္ပာယ်ထွက်တယ်အမှန်တန်ချမ်းမြေ့တဲ့ဥယျာဉ်ပေါ့တင့်နေပြီဆိုတော့မချမ်းမြေ့ပဲနေမလားဟုတ်ကလားအဲ့ဒါချမ်းမြေ့ဥယျာဉ်ဆိုရင်ဒါဘာသာပြန်လို့မရဘူးလားရတာပေါ့ တင့်နေတယ်ဆိုတာကပန်းနေတတိတွေတတိတီးပင်စားပင်နေပန်းမင်းနေနဲ့ဝင်လိုက်တာတည်းမဲ့စိတ်ထဲမှာတခါတည်းကြည်နူးပြီးချမ်းမြေ့သွားတဲ့သဘောမျိုးမရှိပေဘူးလားရှိတာပေါ့အဲ့ဒါကိုဝယ်ပြီးတော့တဲ့ကြောင်းဆောက်တော့ကြောင်းကိုလည်းပဲသောမနာကြောင်းလို့ပဲသူနာမည်တက်လိုက်ဒါနဲ့အချိန်ကြတဲ့အခါကျတော့သူခမဲတော်စီတရားပြီးစီအလုံးကြီးစီတဲ့အခါကျခမဲတော်စီ စာသုံးလာပြလိုက်တဲ့ခမဲတော်မြတ်စွာဘုရားနဲ့တကွာတန်ခါတော်များအလုံးသတင်းသုံးဖို့ရပစ္စည်းလေးပါအလုံးအစင်းင်းဖြစ်ပါပြီမြတ်စွာဘုရားကိုသားတော်ရဲ့မျိုးသတင်းသုံးဖို့ကြွဖို့ရအတွက်လျှောက်ထားပေးပါတော်လာပို့လိုက်တယ်ဟိုကမင်းကြီးလည်းမနေသာဘူးမြတ်စွာဘုရားလျှောက်ထားတယ်မြတ်စွာဘုရားကြွလာတယ်ကြွလာတဲ့အခါကျတော့ဝါဆိုတဲ့နေ့ပေါ့ဝါဆိုလာပြီကြောတရက်နေ့မှာအဲ့ဒီနေ့မှာ မြတ်စွာဘုရားနဲ့တကွတန်ဃာတော်တသိန်းဆုံးကဆုံးကပြီးတဲ့အခါကျတော့မင်းသားကမူကြီးမယာတွေနဲ့တကွအလုတ်ကျွေးတွေအချွေးရနေအကုန်လုံးကိုဂိုင်းတဝါတွင်လုံးတန်ဃာတော်တွေကိုဆုံးပြုစုဖို့ရလိုအပ်တာပြုစုဖို့ရမလိဟင်းညစေနဲ့နေ့စဉ်နေ့စဉ်ဟောဒီကနေ့လှူတဲ့အလှူမျိုးလှူရမယ် အဲ့ဒါလို့ဆိုပြီးသူတို့တာဝန်လွှဲပေးလိုက်ပြီးတော့သူကတော့ဘာလုပ်တယ်လဲဆိုတော့ပိတ်ဖြူဝတ်ပြီးတော့သီလ၆တည်ပြီးတော့မြတ်စွာဘုရားရဲ့အနားမှာပဲအလုတ်အကျွေးလုပ်နေတဝါတွင်လုံးတန်ရဲ့ပြည်လည်းလှည့်မကြည့်ဘူးတခါသံဃာတော်တွေဆွမ်းမွေးဆွမ်းရကွန်းရလည်းလှည့်မကြည့်ဘူးအကုန်လုံးတာဝန်သူဟာနဲ့သူတာဝန်ပေးထားလိုက်သူကတော့အရှင်သုမနာနာကပ်ပြီးတော့အရှင်သုမနာနဲ့အတူပေါ့လေ မြတ်စွာဘုရားကိုလှုပ်ကြွေးပြုစုနေတယ်ပိတ်ဖြူဖို့ရှိပါသီလဆောက်တည်ပြီးတော့ဘလောက်ချမ်းသာလိုက်မလဲနော်တော်ဝတွင်လုံးအာယမင်းသားဘာတန်ရည်ပြည်ဘူးမှမစီစဉ်ရစိတ်ထဲမသွင်းရသူစိတ်ထဲမှာဘုရားရှင်ကြည်ညိုဖို့နဲ့ဘုရားရှင်တရားနာဖို့ဘုရားရှင်ကိုပြုစုဖို့ဒါပဲသူတို့ရှိတယ်။ဥမာတန်ဃာတော်တွေပြုစုဖို့ဆိုတာသူဟာနဲ့သူတောင်းလွှဲပြီးတာ။တဝါတွင်လုံးဆုံးက ဝါကျွတ်တဲ့အခါကျတော့ခုနှစ်ရက်ခုနှစ်လီပဲမြတ်စွာဘုရားနဲ့တကွာသံဃာတော်တသိန်းသူကိုယ်တိုင်ဆုံးကတ်တယ်ချွေရနေနဲ့နောက်ဆုံးနေ့ကျတော့ခုနှစ်ရက်စေတဲ့နောက်ဆုံးနေ့ကျတော့ဝါစုသင်္ကန်းကတ်တယ်တဘာတဘာမှာတိစီဝရိတ်တစုံစီတစုံစီမြတ်စွာဘုရားကိုတော့အမတန်နူးညံ့ချုံးမွေ့တဲ့ တိဆိုရိတ်သင်္ကန်းတစ်စုံကတ်တယ်။သံဃာတသိန်းလည်းပဲသင်္ကန်းတစ်စုံစီတစ်စုံစီကတ်ပြီးတော့ဆူတောင်းတယ်မြတ်စွာဘုရားတဲ့တပည့်တော်ဟိုတက်တတဲနန်းမှာခொနရက်ခொနလီတူတန်းခဲ့ရတဲ့ကုသိုလ်ကစပြီးတော့ဒီကနေ့အထိတပည့်တော်ပြုစုတဲ့ကုသိုလ်အစုစု ဒီကုသိုလ်စုစုကိုတဲ့လူချမ်းသာနတ်ချမ်းသာမြမချမ်းသာရည်ဝဲပြီးလှူဒန်းတာမဟုတ်ပါဘူးရှင်တော်မြတ်ဖရာရဲ့အပားမှာဥပဋ္ဌာကအလုအကျွေးအဖြစ်တာဝန်ယူနေတဲ့အရှင်သူမနာတို့လိုနောင်ဖရာတဆူစုရဲ့အထံမှာအလုအကျွေးဥပဋ္ဌာကအဖြစ်ဒီကုသိုလ်အဆူစုကြောင့်ရရပါလို့ဤ ဒီရွယ်ချက်နဲ့တတိတော်ဒီဒါနကုသိုလ်တွေပြုပါတယ်ဖေဟာညမြတ်စွာဘုရားကဒီမင်းသားဆူတောင်းတဲ့အတိုင်းသူပြည့်စုံမလားမပြည့်စုံမလားကြည့်လိုက်တယ်ကြည့်လိုက်တဲ့ခါကျပြည့်စုံမှမြင်တယ်ဒီတော့ပြည့်စုံမှမြင်တော့မင်းသားသင်လိုအပ်တဲ့ဆုဟာနောင်အခါမှာပွင့်တော်မူမဲ့ဂေါရမမြတ်စွာဘုရားလက်ထက်မှာ ပြည့်စုံပါလိမ့်မယ်မြတ်စွာဘုရားမိန့်ကြတော့မိန့်ကြပြီးတော့မြတ်စွာဘုရားလည်းပဲတန်ဃာတော်များနဲ့တကွပြန်ကြွသွားတယ်ဟန္တာဝရီမြို့တော်ကဟန္တာဝရီဒီမင်းသားလည်းပဲအသက်ရှင်ရမြတ်တသက်ပတ်လုံးဒါနသီလကုသိုလ်တွေပြုပြီးတော့ပဲနေတယ်ကွယ်လွန်သွားတဲ့အခါကျတော့နတ်ပြည်မှာသွားနတ်သားဖြစ်တယ် နောက်ယမယံကလူပြေမှာလာပြီးတော့လူဖြစ်ရတဲ့ဘဝလည်းရှိတယ်တခြားတခြားဘုရားရှင်တွေရဲ့လက်ထက်တော်ကာသဗမြတ်စွာဘုရားလက်ထက်တော်ဝိပဿနာမြတ်စွာဘုရားလက်ထက်တော်အစရှိသည်ဖြင့်အဲ့ဒီအခါမှာလည်းပဲကုသိုလ်ကောင်းမှုပဲအထူးပြုတယ်ကုသိုလ်ကောင်းမှုအထူးပြုတော့သူစိတ်ထဲမှာအင်မတန်လိုချင်နေတဲ့ဌာနကုသိုလ်ပြုတိုင်းဒီဌာနကိုပဲဌာနပြုပြီးသူဆုတောင်းပါပေါ့။နောက်ဂေါရမမြတ်စွာဘုရားလက်ထက်ကြတော့ ဂေါရမမြတ်စွာဘုရားရဲ့ညီတော်အာနန္ဒာလာဖြစ်တယ်အခေါဏတုမနမင်းသားတာကိဝမင်းမျိုးမှ လာဖြစ်တယ်ဆိုကြတဲ့ကမြင့်မြတ်တဲ့အမျိုးစည်းစိမ်ချမ်းသာနဲ့ပြည့်စုံတဲ့အမျိုးကိုပြည့်တယ်ဖြစ်တယ်ဆိုကြတဲ့ကရှေးရှေးဒါနကောင်းမှု သီလကောင်းမှုတွေကြောင့်ဖြစ်တာ မဟုတ်ပေဘူးလားအဲ့ဒါတွေကြောင့်ဖြစ်တာပဲဒီတော့အဲ့ဒါလိုဖြစ်တာတွေထဲမှာအခေါဏဘုရုမௌတ္တရမြတ်စွာဘုရားလက်ထက်မှာသုမနမင်းသားအဖြစ် လှူခဲ့တန်းခဲ့စောင့်စည်းထိန်းသိမ်းခဲ့တဲ့ဒါနကုသိုလ်သီလကုသိုလ်တွေကအဓိကနေရာကမပါဝင်မေဘူးလားပါဝင်တာပေါ့အဲ့ဒီကုသိုလ်တွေကြောင့်ပဲကြားထဲမှာလူဘဝဖြစ်လဲမစင်ရဘူးချမ်းသာရတယ်နတ်ဘဝဖြစ်လဲမစင်ရဘူးချမ်းသာရတယ်သန္တရာတဲ့တဘဝပြီးတဘဝခရီးလမ်းသွားရပေမဲ့မပင်မမှုတဲ့ဘာဖြစ်လို့တော့ဒါနကြောင့်ဟုတ်ကဲ့လား ဒါကြောင့်မလို့ဒါနိသတန္တရာခီလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြော်မှန်း၍လှူဒါန်းသမှုဒါနပြုအပ်ခြင်းသည်လေဩတမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဟုတ်ကဲ့လားဒီတော့ မြတ်စွာဘုရားရဲ့ဘုရုမုဒ္ဒရာမြတ်စွာဘုရားရဲ့အလုံးအကျွေးအရှင်သုမနာလည်းပဲနောက်ကြတော့အရဟတမေညာဖူညာရပြီးတော့ယဟနာဖြစ်ပြီးတန်ត្រာကလွတ်သွားတာပဲဒီတော့ဒီသုမနာမင်းသားလည်းပဲသူ့မူလရည်ရွယ်ချက်ကတန်ត្រာကမလွတ်သေးခင်မြတ်စွာဘုရားတဆူဆူကိုအလုံးအကျွေးအဖြစ်ပြုစုလိုတယ်အဲ့ဒါလိုပြုစုရင်းနဲ့ပဲတန်ត្រာလွတ်လန်းကျင့်ပြီးတော့တန်ត្រာကမြန်မြန်လွတ်လိုတယ်ဆိုတဲ့စိတ်ဆန္ဒဆူတောင်းမရှိပေဘူးလား ရှိတာပဲဆိုဒါနေသသန္တရာခရီလံမပင်မမဲ့ရှင်လန်းကြည်တာလျှောက်ဖို့ရာနဲ့သန္တရာလွတ်လံဤမျောမှန်း၍လူရန်သမှု ဒါနပြုရခြင်းသည်လေဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာဤဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်း